မနေ့ကပထမနေရနာနဲ့အာဝရဏနှမျိုးတွဲပြီးတော့ဇာတုလက်တွေနှစ်ခုပေါင်းစပ်ပြီးတော့ရှင်းပြသွားပါပြီဒီကနေ့အရှင်ကြောက်တဲ့အတိုင်းဒုတိယနေရနာနဲ့အာဝရဏအကြောင်းရှင်းလင်းပြီးတော့ပြပါမယ် ဒုတိယနေရနာကတော့အပြာပါရခေါ်တဲ့စိတ်မပြည့်ခြင်းစိတ်မဆိုးခြင်းပါပဲအာဝရဏကတော့အဲ့ဒီရဲ့ဆန့်ကျင်ဘက်စိတ်ပြည့်ခြင်းစိတ်ဆိုးခြင်းဒါပါပဲပရိသံပိရမေပါဠိတော်မှာအပြာပါသောအရိယနာနေရနာစိတ်မပြည့်ခြင်းစိတ်မဆိုးခြင်းဟာ ဖြူစီမြင့်မြတ်သောပုဂ္ဂိုလ်များရဲ့ဆင်းရဲမှထွက်မြောက်ကြောင်းတရားပါပဲဒီနာကြအပြပါရိနာအရိယာနေယံတိအရိနေယနာမိခြင်းရဲ့အကြောင်းကတော့အဲ့ဒီအပြပါဒတရားနဲ့စိတ်မပြည့်ခြင်းစိတ်ဆိုးခြင်းအဲစိတ်မပြည့်ခြင်းစိတ်မဆိုးခြင်းအပြပါဒတရားနဲ့ တဏိမေတ္တာထားခြင်းကရုဏာထားခြင်းအပြဝါဒတရားနဲ့အရိယပုဂ္ဂိုလ်များဝစီယမထွမြောက်ကြပါလေတဲ့နဝရဏစိတ်ဆိုးခြင်းစိတ်ပြည့်ခြင်းစိတ်ဆိုးခြင်းကပြပါဒကတော့အဒီနေ့နဝရဏအာအတအပိဆိုပါပဲဒီအကြောင်းကတော့အဲ့ဒီပြပါဒတရားဇိုးကတရားဇိုးကိုယ်တိုင်က ပိတ်ဆို့တားမြစ်ထားတဲ့အတွက်အပြပါဒခေါ်တဲ့အရိယာတို့ရဲ့နိယနာတရားမသိဘူးတဲ့ဒါကြောင့်ပြပါဒဟာနိယနာဝရဏဆိုပါတယ်အခုယောဂီများ main object ကစကိုယ်ထဲမှာထင်တိုင်းပေါ်တိုင်းသောရှုခွင့်အာယုန်တွေကို သူတို့ဖြစ်ဆဲမှာလက်ငင်းပေါ့လေချိန်သားကြိုက်စိတ်အားဆက်ပြီးတော့ထီတီမီမီဆွဲမြဲစွာရှုမှတ်နေပါတယ်အဲလိုရှုမှတ်တဲ့ဥပဒနာစိတ်ဟာစိတ်မှာခုနဗျာပါဒစိတ်ပြချင်းစိတ်ဆိုးခြင်းအရှင်းမပါပါဘူးအဲဒီရှုမှတ်တဲ့ဥပဒနာစိတ်နဲ့အတူပေါ့ဒီဖြစ်တဲ့ စိတ်မပြတ်မှုအာဒေါသဟာလည်းပဲအပြာပါဒမိပါတယ်ဓမ္မလောကသဘောနဲ့ပြောလို့ရှိရင်ကိုကျိုးကိုစီးပွားလောက်တာမကြည့်ပဲနဲ့အများရဲ့အကျိုးစီးပွားကို အလေးထားတဲ့ပုဂ္ဂိုလ်တိုင်းမှာအဲကျေနပ်ပြီးတော့ဗောလေခုနမုန်းတဲ့ဒေါသလေးကင်းတတ်ပါတယ် အဲ့ဒါအပြမတာပဲမကျေနပ်စရာတွေ့ပြီမယ်လို့မကျေနပ်စရာနဲ့ဆုံးပြီမယ်လို့ခုနဒေါသမပေါ်ဘူးမုန်းနဲ့ဒေါသမပေါ်ဘူးအဲ့ဒါအပြမတာဟုတ်လားပဲမြဲတာသူရဲ့အကျိုးစီးပွားတွေအဲတိတက်တဲ့စိတ်ပေါ်ဒီနားလေတဲ့စိတ်တွေဖြစ်နေတာပဲနားလေတဲ့သဘောတွေဖြစ်နေတာပဲ ပြီးတော့သူတို့ဘာချမ်းသာရေးဆိုတာကြည်တတ်တဲ့ပုဂ္ဂိုလ်ဟာကိုယ့်အတွက်နဲ့တစ်ဖက်သားပုဂ္ဂိုလ်ကြီးနစ်နာသွားမှလည်းမလိုလားတော့ဘူးတိခံတတ်တယ်တိခံခွင့်လွတ်စိတ်တိခံတဲ့လောက်ခွင့်လွတ်တဲ့စိတ်လည်းရှိတတ်တယ်တိခံခွင့်လွတ်စိတ်ရှိပြီဆိုလို့ရှိရင်တိမခံနိုင်လို့တစ်ဖက်သားပေါ်မှာရက်စက်အကြံဖက်တဲ့ဒေါသပြပါဒကင်းသွားပါလေအဲ့ဒါလည်းအပြပါဒခေါ်တာပါပဲ ဒါပဂရိစိတ်ကောင်းရှိတဲ့ပုဂ္ဂိုလ်တွေမှာသူတို့ဘာအကျိုးစီးပွားနားလည်ပြီးတော့မေတ္တာထားတဲ့ပုဂ္ဂိုလ်တွေမှာတိခံခွင့်လွတ်ပြီးတော့တဏှာတတ်တဲ့ပုဂ္ဂိုလ်တွေမှာတော့အဲ့ဒီအပြာပါဒဟာစိတ်မဆိုးခြင်းဟာပေါ့စိတ်မပြခြင်းဟာအလွန်ထင်ရှားပါလားကိုယ်ခွင့်ရတော့တာကိုကြည့်ပြီးတော့တကူကောင်းစံသမားတွေမှာတော့အဲ့ဒီစိတ်ထားမျိုးမဝင်နိုင်ပါဘူးမမွေးနိုင်တဲ့အတွက်တစ်ကလေးဆိုရင် တုတ်ကြမှုညံပါတယ်တိခံခွင့်လုံးကလည်းမရှိတော့ရက်စစ်စော်ကားမှုဆိုတာလည်းပဲအမှန်များပါတယ်ပြောတော့အဲ့ဒါမျိုးကြတော့အလွန်ခက်ပါတယ်သူတို့ပင်ကိုစိတ်ကောင်းပေါ်မှာခုနစောစောဘင်းကပြောခဲ့တဲ့ရှုမှတ်တဲ့ဥပဒနာစိတ်နဲ့ပေါင်းစပ်လိုက်လို့ရှိရင်အဲ့ဒီအပြပါဒဟာ စိတ်မပြတ်ခြင်းစိတ်ဆိုးခြင်းဟာပုံမူပြီးတော့အာကောင်းရင့်ကျက်လာတတ်ပါတယ်အဲ့ဒီလိုအခြေအနေဆိုင်နေရင်အထူးသဖြင့်ဒီကရုပ္ပကညံမိုင်းလုံးများရောက်နေပြီဆိုရင်မကောင်းတဲ့မကြိုက်တဲ့အာယုံနဲ့တွေ့စီကမှုဆုံတွေ့စီကမှုပေါ့လေမခံတာတဲ့ဝေဒနာပေါ့လေဖြစ်ပေါ်စီကမှုတရားထုစေကာလမှာပေါ့လေ ရှုမှတ်၍မကောင်းစေကမူစိတ်မပြတ်ဖဲရှုမှတ်ခြင်းဖြင့်အရိယပုဂ္ဂိုလ်များဟာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ကိုဆင်းရဲမှထွတ်မြောက်ကြတယ်။ဒါကြောင့်အဲ့ဒီလိုစိတ်မပြတ်မှုဟာအရိယာတို့ရဲ့ထွက်မြောက်ကြောင်နေရနာမြည်တယ်။ရှုမှတ်မှုမှာစိတ်မပြတ်ခြင်းဆိုတဲ့ ဒီနိယာဏနိယာဏနိယာဏကိုအာဟုတစ်ခုပြုရမယ်ကိုယ်မှမဖြစ်သေးလို့ရှိရင်ဖြစ်စီရမယ်ဖြစ်လက်စကိုအာကောင်းတိုးတက်အောင်ကြိုးစားရမယ်ပုဂ္ဂိုလ်ကိုဖြစ်စေအာယုံဝတ္ထုတစ်ခုခုဖြစ်စေပေါ့လေဒါတော့ တရားရှုမှလို့မကောင်းတာကိုပဲဖြစ်စေပါ့လေ။ဟွန်းစိတ်ဆိုးမှုစိတ်ပြတ်မှုဟာပြပါရဖြစ်ပါတယ်။ပြပါရဆိုတာပင်ကိုယ်စိတ်အခြေအနေကနေပြီးတော့ပြောင်းလဲသွားတဲ့သဘောပေါ့လေပင်ကိုယ်ကဆိုလို့ရှိရင်ကျိုးစီဝါလူလာတဲ့အဲမေတ္တာသို့မဟုတ်ဒေါသကင်းရမယ်ဒီမှာ ဒေါသကင်းတဲ့စိတ်ကိုပင်ကိုဒါပေါ့ကိုမကြိုက်တာတွေ့လို့ပုဂ္ဂိုလ်ပဲဖြစ်ဖြစ်မကြိုက်တဲ့အရာကိုပဲဖြစ်ဖြစ်တရားရှုမှတ်တဲ့အခါပဲဖြစ်ဖြစ်ပေါ့လေမခံစားတဲ့ဝေဒနာတွေပေါ်လို့ပဲဖြစ်ဖြစ်ပေါ့လေဖြစ်ရမလားကြုံရမလားဆိုပြီးတော့ပေါ့လေအဲ့ဒါတွေမကြင်မနှက်ဖြစ်နေတာပေါ့လေအဲ့ဒီမကြင်မနှက်ဖြစ်တာပြပါရပဲအမှအဲ့ဒီခါမှာစိတ်ဟာအဲပါလေပုတ်တဲ့အဖြစ် ရောက်သွားတော့ပုတ်တယ်ဆိုတာလည်းပဲအချင်းပေါက်သွားတာပေါ့အဲ့ဒါကိုမပြင်းဘူးဆိုလို့ရှိရင်တော့ဒီပြဘာသာအချင်းဝေးကြီးဖြစ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအဲတိခံခွင့်လို့မှုမရှိဘဲနဲ့တိုးလိုက်တာနဲ့ပဲတခါတည်းအချင်းကြီးထလာပြီးတော့အနတ်ကြီးထွက်တာပဲတော့ဒေါသကြီးတဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်ပါတယ်တော့စိတ်အချင်းပေါက်တာတဲ့လို့ဆိုရတယ်အဲ့ဒီစိတ်အချင်းပေါက်လာပြီဆိုလို့ရှိရင်တော့ တင့်တော်တဲ့နီးနဲ့မိမိရဲ့စိတ်ကိုပြန်ပြီးတော့မပြုတ်ပြင်တော့ဘူးပြုတ်ပြင်တဲ့နီးလားလည်းမရှာတော့ဘူးနီးလားတွေ့ပြီမဲ့လို့ပြည့်စုံကျင်နာလောက်တဲ့ဒီလည်းမရှာတော့ဘူးမပြုတ်ပြင်တော့ဘူးဆိုလို့ရှိရင်တော့အဲ့ဒီအချင်းပေါက်တဲ့စိတ်အရှိန်နဲ့ကိုယ်တည်းကရုပ်တရားလည်းပဲတစ်မျိုးပြောင်းသွားတတ်တယ်အထူးသဖြင့်သွေးတွေဟာနောက်ကျပြီးတော့ပြည့်ချွဲပြီးတော့သွားတတ်တယ်တော့အဲ့ဒီခါမျိုးမှာ သွေးလက်ပန်ထုံးကမကောင်းတော့သွေးတိုးယောဂါတို့သွေးယောဂါနဲ့ဆက်ပြီးတော့နှလုံးယောဂါတို့ယောဂါတွေလည်းအကြီးအကျယ်ရတတ်တယ်ဒီမှာပြီးတော့ tension ဆိုတာပေါ့လေတင်းမာမှုတွေဒါတွေဖြစ်လာတတ်တယ်ရုပ်တည်းလည်းပဲတည်လဲတည်နိုင်တာပဲအမှန်တန်ကြောက်ရကောင်းတဲ့တရားပါဒီတရားတကယ်လို့မတည်တော့မှအချိန်မီတင့်တော်တဲ့ရင်းနဲ့မပြုတ်ပြင်ဘူးဆိုရင် ကြုံရတဲ့ပုံကိုယ်တွေကိုမကြိုက်တဲ့ပုံကိုယ်တွေကိုမကြိုက်တဲ့အာယုံအခြေအနေတွေဒါတွေတွေ့တိုင်းတွေ့တိုင်းပေါ့လေမကျဉ်းနှံ့မှုတွေပဲဖြစ်ပါများတော့ဒေါသအလိုလိုက်လိုက်တတ်တယ်ဒေါသအလိုလိုက်ပြီးတော့နှုတ်ကျူးလွန်မှုတွေကိုကျူးလွန်မှုတွေမှုပြစ်တွေပေါ့လေဒီမှာစော်ကားမှုတွေဒီလိုထိဒီလိုအဆင့်တိဖြစ်သွားတယ်ယူနှံ့တဲ့အနေအထိလည်းဖြစ်သွားတဲ့ဓမ္မဒေါသအလိုလိုက်မိလို့ရှိရင် ကောဒုံမတ္တကဆိုတော့လေအမျက်ကြောင့်ယူနှမ်းတဲ့သဘောတဲ့အဲ့ဒါလိုလည်းဖြစ်တတ်ပါတယ်ဘာမှမဟုတ်တော့မှသူကဘာမှသူကမကျင့်တဲ့သဘောကတော့အမျက်ရစီရှိနေတာယောဂကြီးလိုဖြစ်နေတာပဲတမအဲ့ဒါစေယောဂတစ်မျိုးပေါ့လေတမဒါယူနှမ်းတာကောဒုံမတ္တကခေါ်ပါတယ်စာဆိုတော့အဲ့ဒီပြဘာဒဖြစ်ပေါ်လို့ရှိရဲ့စိတ်မပြတ်စိတ်မဆိုးပဲနဲ့ရှုမှတ်ခြင်းခေါ်တဲ့ ထွက်မြောက်ကြုံနေရနာတရားကိုမသိနိုင်တော့ပါဘူးမရလည်းမရနိုင်တော့ပါဘူးမဖြစ်လည်းမဖြစ်စီနေတော့ပါဘူးဒါကြောင့်စိတ်ပြတ်မှုစိတ်ဆိုးမှုဟာထွက်မြောက်ကြောင်းကိုတမ်းမိတတ်တာမလို့နိယနာဝေဒနာမြည်တယ်လို့ပြောဆိုပါတယ်အဲဒီစိတ်ကိုအရှင်ပေါင်းစီတတ်တဲ့တရားစိုးကို ရိုးရိုးသူတော်ဘာရဲ့အကျိုးစီးပွားလိုလားတဲ့အဲစိတ်သဘောလေးမွေးပြရတယ်တိခံခွင့်လွတ်ပြီးတော့ကျင်နာတဲ့သဘောမွေးပြရတယ်မွေးပြလို့အဲ့ဒီစိတ်ကလေးတွေအားရှိလာလို့ရှိရဲ့ခုနအဲ့ဒီပြပါရကိုရှောင်ကျင်တဲ့သဘောဖြစ်သွားတာပါပဲအထူးသဖြင့်တော့မေတ္တာဖွဲ့ရတယ်သူတော်ဘာကြီးချမ်းသာပါစေ ဘေးရန်ကင်းပါစေဆိုတာကိုလည်းမေတ္တာပွားရတယ်စိတ်ကလေးဒီအားကောင်းလို့ရတယ်အဲ့ဒါလိုလည်းပဲဒါရှုံကြည်ပြီးသားဖြစ်သွားပါတယ်ခုသတိပဋ္ဌာန်ဘာဝနာတရားအထုတဲ့ပုဂ္ဂိုလ်တွေကတော့အမြဲမပြတ်ကိုယ်တည်းကလည်းငစ်ပေါ်တဲ့အာယုံကိုဆွေးမြေစွာရှုမှတ်နေရတာပဲဝိပဿနာဉာဏ်ကြီးဖြစ်အောင်ကြိုးစားနေရတာပဲဒါတော့အထုတ်လို့စိတ်အားလည်းရှိလာပြီဆိုလို့ရှိရင်ဒါစီကြော်လွှတ်သွားနိုင်တယ်စိတ်ဆိုးစရာမုန်းစရာ ပုဂ္ဂိုလ်အရာဝတ္ထုနဲ့တွေ့ပြီမယ်လို့ခုနစိတ်ကရင့်ကျက်နေတော့မေတ္တာမပြတ်ဘူးတိခံခွင့်လွတ်တဲ့သဘောအလိုလိုဖြစ်သွားတယ်အဲ့ဒါလိုရှုမှတ်ပြီးတော့လည်းပဲရှောင်ကျင်ပြီးတော့ပြရပါတယ်သူဖြစ်ပေါ်လာလို့ရှိရင်လည်းပဲဖြစ်ပေါ်ခြင်းလည်းငင်းရှုမှတ်ပြီးတော့ပြရတယ်ရှုမှတ်နည်းလည်းမသိဘူးပယ်တယ်နည်းလည်းမသိဘူး ဒီတိုင်းပဲသူ့ကိုပြစ်ထားတယ်ဆိုလို့ရှိရင်တော့သူ့ကိုကြီးထွားအောင်ခွင့်ပေးရရောက်ပါတယ်လွတ်လပ်ခွင့်ပေးရရောက်ပါတယ်အဲအဲ့ဒီလိုဆိုလို့ရှိရင်ကိုယ့်ဘဝအစိတ်အခြေအနေဟာချုပ်ရွံ့နေတော့တာပဲအိမ်တိမ်မှာတဏှာကချုပ်ရွံ့နေရင်ခါထောက်ပြီးတော့ကြည်နေလို့မဖြစ်ဘူးကြည်နေလို့ရှိရင်အလိုလိုကောင်းလာမှာမဟုတ်ဘူး အဲ့ဒီပျက်စီးတဲ့နေရာကပျက်စီးတဲ့နေရာအမြန်မြန်ပြင်ရတယ်ဟုတ်မြန်ပြင်လိုက်ရင်ကောင်းသွားတာပဲမပြင်မဲထားလို့ရှိရင်အဲ့ဒီပျက်စီးစပြီးတော့တဖြည်းဖြည်းပျက်စီးပြီးတော့နောက်ဆုံးအတုံးမကျတဲ့အနေမျိုးဖြစ်သွားတာပဲဒီလိုပါပဲမိမိဘဝရဲ့ချွေးရင်းချက်ကတော့စိတ်အချင်းပေါက်မှုပေါ်လာပြီဆိုလို့ချင်းအဲ့ဒါကိုမြင်မြင်ပြုပြင်ပြရတယ် ခုနစောစောပိုင်းကပြောခဲ့တဲ့နီးနဲ့ပြုပြင်ပေးရပါတယ်မပြုပြင်ပဲနဲ့ကြည်နေလို့ရှိရင်တော့ကိုယ်ဘဝပစ္စည်းဘဝတော့ရှိတော့တာပါပဲဒါပါပဲလူဆိုတာမျိုးကကိုထီးထီးနေလို့မရပါဘူးမိသားစုနဲ့နေရတာရှိတယ်ဆွေမျိုးစုနဲ့နေရတာရှိတယ်မိဆွေစုနဲ့နေရတာရှိတယ်ရွာစုမြို့စုတိုင်းပြည်စုဒီလိုနဲ့နေရတာရှိတယ်ဒီမှာဒါတော့ အဲ့ဒီလိုနေရာမှာပေါ်တင်ဆက်စာရေးအစဉ်ပြေဖို့ဆိုတာကတော့သိအရေးကြီးပါတယ်။ကြောက်ရတဲ့ကိုယ်နဲ့ပတ်သက်လာလို့ရှိရင်မိမိကို သူများကအတိခံခွင့်လို့ရခွင့်လို့လိုက်ရတယ်ဆိုတာမရှိစီရဘူး။ကိုကသာသူများရဲ့အကျိုးစီးပွားလိုလားပြီးတော့တိခံခွင့်လို့လိုက်ရတယ်ဆိုတဲ့ဟာမျိုးကဒါတကယ်လူကောင်းသူကောင်းတွေရဲ့အပြုအမူပါပဲ။အဲ့ဒီအပြုအမူမျိုးမွေးမြူနိုင်တဲ့ပုဂ္ဂိုလ်မှာရိုးရိုးဆိုရင်ပဲ ပြပါရတော်လေးกินသွားပါပြီဒုဒုတိယကိုစိတ်ဆိုးခြင်းစိတ်ကူးထဲမှာတရားဝင်နဲ့တွေ့ဆုံပြီးတော့ငင်းခုန်ခြင်းရံဖြစ်ခြင်းဖြစ်ပေါ်လာတဲ့အခါမှာစိတ်မချမ်းသာဖြစ်တယ်လို့ကိုယ်လည်းပဲမချမ်းသာဖြစ်တတ်တယ်အဲဒါဒုက္ခဝေဒနာခေါ်ပါတယ်အဲဒီဒုက္ခဝေဒနာကိုလည်းရှုမှတ်ပြီးတော့ပယ်ရပါတယ်ဓမ္မ အဲ့တော့ဒီအဲ့ဒုက္ခဝေဒနာတွေ့တဲ့ခါလည်းပဲစိတ်ဆိုးတတ်တာပါပဲဒီမှာပြီးတော့မြင်ရသောအစဉ်ကြားရသောအတန်စသည်တို့ကိုပေါ့လေဒါတွေလည်းပဲကိုမကြိုက်တာပြီးတော့စိတ်ဆိုးခြင်းပြီးတော့တရားထုတဲ့ခါမှာမှတ်၍မကောင်းလို့စိတ်ပြည့်ခြင်းပေါ့လေအဲ့ဒါတွေအကုန်လုံးပြဘာဒတွေပါပဲအဲ့ဒီပြဘာဒတွေဖြစ်ပေါ်လာလို့ရှိရင်သူတို့ကိုမှတ်ပြီးတော့ပြရပါတယ် သူတို့ကိုမှတ်ပြီးလို့ရှိရင်ကိုမှတ်နေကြဘူးအာယုံကိုသာပဲပေါ့လေဆွဲဆွဲမြဲမြဲပြန်ပြီးမှတ်ရပါတယ်အဲဒီလိုနှစ်ကြိမ်သုံးကြိမ်မှတ်ယုံနဲ့ခုနပြပါရကမပြောက်သေးလို့ရှိရင်ဖြစ်တိုင်းဖြစ်တိုင်းကိုအထက်ထက်ဆင့်ဆင့်ဆင့်ဆင့်ပြီးတော့မှတ်ရပါတယ်ယောဂထားတဲ့ခါကျတော့ဆေးဖိစားတယ်ပေါ့လေအဲဒီလိုလုပ်လိုက်လို့ရှိရင်တော့နောက်ဆုံးမှာစိတ်ပြတ်မှုစိတ်ဆိုးမှုဟာအရှင်း ကွယ်ပြောက်ပြီးတော့သွားတတ်ပါတယ်အဲ့ဒီလိုပြပါရမျိုးကိုလည်းပဲလွန်မှုရေးအဲရှောင်ရှားပေရေးပေါ်လာလို့ရှိရင်လည်းပဲရှုမှတ်ပေရေးအဲမှာအကောင်းဆုံးနေရာတော့ဒီသီပ္ပံဘာဝနာနေပါပဲသီပ္ပံဘာဝနာနေမရှိဘူးဆိုလို့ရှိရင်တော့စိတ်ဟာတေးတည်နေတတ်ပါတယ် ပြီးတော့အတိညာမဖြစ်သေးဘူးဆိုလို့ရှိရင်လည်းပဲနုနယ်နေတတ်ပါတယ်မပြုတ်ပြင်ပင်ကိုယ်စိတ်ဟာဘုလိုသတိပ္ပံဘာဝနာနည်းနဲ့တင့်တော်သလိုထိတိရောက်ရောက်ပြည့်စုံကျင့်တတ်လောက်တဲ့အထိမပြုတ်ပြင်ပေးလို့ရှိရင်တော့စိတ်ဟာတည်တည်မြဲတည်တည်တတ်တယ်နုမြဲနုနေတယ်ယုတ်ကသာအရွယ်ကြီးသွားပြီမယ်လို့စိတ်မပြုတ်ပြင်တဲ့အတွက် စိတ်ဟာတည်တည်ပြီးတော့ကြမ်းနေတယ်နှုတ်သေးနှုတ်ပြီးတော့ကြမ်းနေကြတယ်ဒါမှဟုတ်အရွယ်ကတော့ရုပ်အရွယ်ကတော့ကြီးသွားပြီစိတ်ကဒီတိုင်းပဲနှုတ်တည်နှုတ်ကြမ်းနေတယ်ဒါတော့တေးတဲ့အရာဝတ္ထုကတေးတိမ်တဲ့အရာဝတ္ထုကအားကမရှိတော့သူများကဒီစီနှိမ့်ဆက်တာပဲအနိုင်ကျင့်တာပဲဒါပဲအနိုင်ကျင့်ခံရတာပဲပြဘာဒပါဝင် အခြားအနှောက်အယှက်တွေ တစ်တလုံးတစ်ပါလုံးတစ်တန်တရားလုံးကိုအနိုင်ကျင့်တော့အပေါ်စီးရနေတာပဲဒီမှာအသေးကြတယ်အသိဉာဏ်မှဖြစ်တော့စိတ်ကမရင်ကျဘူးဆိုလို့ရှိရင်နှုတဲ့တစ်ပင်လေးတွေတီးတီးလေးတွေဟာခံနိုင်ရင်မရှိဘူးအဲ့တော့တေးရင်အနောက်ချက်တွေကိုမလွှမ်းနိုင်ဘူးနှုရင်အနောက်ချက်တွေဓမ္မခံနိုင်ဘူးဒါဒါသဘောဝပဲဟုတ်ကဲ့ဒါတော့ တစ်ပင်သေးသေးလေးတွေနုနုလေးတွေကတီးပါလိုက်လို့ရှိရင်မခံနိုင်ဘူးပုတ်လွယ်တယ်ပျက်စီးလွယ်တယ်တို့အတူပဲသတိပဋ္ဌာန်သတိပဋ္ဌာန်နီးနဲ့စိတ်ကိုကြီးထွားအောင်နုရာမှာရင့်ကျက်အောင်ထိထိရောက်ရောက်ပြုပြင်ပေးမထားဘူးဆိုလို့ရှိရင်ရာဂဖြစ်စံနဲ့ကြုံလို့ရှိရင်လည်းဒိုင်းလည်းပဲဒေါသဖြစ်စံနဲ့ကြုံလို့ရှိရင်လည်းဒိုင်းလည်းပဲတိတ်ပြီးတော့တရားတုတ်ပြန်မှုမြန်နေသူကဒါပဲ အဲ့ဒါလိုဖြစ်တတ်ပါတယ်သူကတော့စိတ်တင်မဟုတ်ဘူးနှုတ်နဲ့ကိုယ်ကပါတခါတည်းရောက်သွားပြီးတော့ကျွလွန်မှုတွေစောကားမှုတွေအဲ့ဒီအစဉ်ထိရောက်သွားတယ်အမှန်တော့ကြောက်စရာကောင်းပါတယ်တော့ဒီတော့ဒီသတိပဋ္ဌာန်ဘာဝနာတရားကိုယ်မှာလိုအပ်တဲ့စိတ်အားတွေကိုတည်တည်လို့တင့်တော်တဲ့နီးနဲ့ပြည့်စုံလုံလောက်တဲ့ဒီဖြည့်ပေးနိုင်ပြီဆိုလို့ရှိရင်တော့ခုနဟာဒီအပေါ်လွှမ်းသွားတာပဲခုနအခက်ခဲဒီအပေါ်လွှမ်းသွားတာပဲတော့ အသိဉာဏ်ဖြစ်လို့ရင့်ကျက်ပြီးဆိုလို့ရှိရင်ခန္ဓာရည်ရှိသွားတာပဲဒီမှာအဲ spiritual resistance spiritual stamina ဆိုတာကောင်းသွားတာပဲဒီမှာအဲ့ဒါသိအရေးကြီးတယ်အဲ့ဒါတိဋ္ဌာန်ဘာဝနာတရားကအမကံကျက်ရေးရဲနဲ့ပေါ့လေဒီမှာအဲတောင်းယူပါတယ်တိတ်တိမ်တဲ့စိတ်ကိုအာရီဖြစ်ပြီးတိဋ္ဌာန် နုသေးနုရဲ့စိတ်ကိုရင့်ကျင်အောင်ပြုလုပ်ပေးနေတာလက်တွေ့အပြင်ပြောရလို့ရှိရင်ဒီဘောမှုပေမှုကအစထင်ရှားပေါ်တိုင်းအာယုံနဲ့မှတ်စိနဲ့တက်အောင်ရွယ်စုမှုပါနေပါတယ်ပေါ်တိုင်းအာယုံနဲ့တက်အောင်ရွယ်စုထားတာဒီမှာစိကရိယာရွယ်စုထားတော့ချိန်မှန်းထားတော့ ဒါနဲ့တဲ့နေပြီဆိုရင်စိတ်ဟာချောတော့ငော့ပြီးတော့ကာမအယုန်ကြီးကြံစည်တာမရှိဘူးကာမဝိတ္တိမပွားဘူးမကျင်တတ်เสียမိုးเสียနဲ့တွေ့လို့ခုနသူတို့ကဖြစ်စီလို့တဲ့သဘောလည်းမပေါ်ဘူးညှင်းဆဲလို့တဲ့သဘောလည်းမပေါ်ဘူးဆိုးွားတဲ့ရည်ရွယ်ချက်တွေပေါ့လေနော်အဲ့ဒါကြီးကင်းနေတာပဲနော်ဒါကြီးထိန်းထားတာပဲနော်အဲ့ဒါကြီးကင်းနေဆိုရင်ဒါ စိတ်အားတစ်မျိုးပြည့်လာတာပဲအဲတော့ရှုခွင့်အာရုံစဉ်ရှိမှတဲ့စိတ်ရောက်အောင်ဆိုပြီးတော့အားစိတ်တဲ့သဘောပေါ့လေခုတနည်းပြောခဲ့တဲ့အစာပြုကျိုးပါအထောက်မှုတဆင့်တိုးပြီးတော့အပြင်းမှလုံရောက်ကျိုးပါအထောက်မှုအစဉ်စဉ်တိုးပြီးတော့ရွေချက်မြောက်တဲ့ဒီကျိုးပါအထောက်မှုဆိုတာပေါ့လေရဲရဲရင့်နေကျိုးပါအထောက်နေတာရှုခွင့်အာရုံစဉ်ရှိမှတဲ့စိတ်ရောက်အောင်ပေါ့လေဒီမှာအဲ တွန်းပို့နေတာအဲ့တော့ဝိရိယရဲ့တွန်းပို့မှုကြောင့်စိတ်ကလေးဟာရှုခွင့်အာရုံစီရောက်သွားတယ်ဟုတ်လားဝိတက်ကတဲ့ပြီးတယ်သူကရောက်အောင်ပြုပြီးတယ်ဆိုတော့စိတ်ကလေးအဲ့ဒါမှဝတ်နေတော့တာပဲတိတိမိမိပြေးပြီးတော့ဆွဲဆွဲမြဲမြဲမှတ်မိနေတော့တာပဲဆွဲဆွဲမှတ်မိပြီဆိုလို့ရှိရင်အဲ့ဒီမှာစိတ်ကလေးကစုကလေးစိတ်ကလေးကတ်ကလေးဆိုတာစုစုစီစီလေးဖြစ်နေတာပဲအဲ့ဒါအားတွေဖြစ်ပြီးနေတာပဲအဲ့ဒီအားတွေ အမြဲတစေပြည့်အောင်ပေါ့နိစက္ကန့်တိုင်းမလတ်ပေါ့နိရွယ်စုပြီးတော့အားစိတ်ရှုမှတ်နေရတာစိုးစိုးရရှုမှတ်နေရတာ10မိနစ်မှတ်နေလို့ရှိရင်10မိနစ်စာအတွက်ဒါမှတစ်စက္ကန့်မှတမတ်ကြနဲ့တွဲမယ်ဆိုရင်ဒီချိန်ကြနဲ့တွဲမယ်60 5မိနစ်ဆိုရင်အချိန်ပေါင်း300တနားရီဆိုရင်3600အားရဖြစ်နေတာအဲလိုအားရပြည့်လာပြီဆိုလို့ရှိရင်စိတ်ဟာတေးတင်ရကနေပြီးတော့ ကြီးလာတယ်ထွားလာတယ်ဖုံးရှုပ်ရှုပ်ဖြစ်လာတယ်ဟုတ်အဲ့လိုဖြစ်လာလို့ရှိရင်ခုနပြောခဲ့တဲ့အာတတရားတွေကိုအပေါ်စီးရလာတာပဲတော့အတိညာလေးတွေဖြစ်လာတဲ့ခါကျတော့အော်ဟုတ်ပါလားမှန်ပါလားဆိုတာပေါ့လေတက်ခါအတိပြုဆုံးဖြတ်ချက်တွေလည်းဖြစ်ပြီးတော့ပေါ့လေအတိညာဖြစ်တဲ့လောက်စိတ်ကလည်းယဉ်လာနုရကနေပြီးတော့ယဉ်လာတယ်ယဉ်လာရင်ခန္ဓာရင်ရှိလာတယ်ဒီခန္ဓာရင်ရှိလာတဲ့အစစအရာပေါ့လေတော့အပူရတဲ့ခန္ဓာရင်ရှိလာတဲ့ ကိုရီးယားမှာခန္ဓာမှုတန်တွေလည်းခန္ဓာရှိလာတယ်သူများစော်ကားတာတွေပါတွေဒါတွေလည်းခန္ဓာရှိလာတာပဲဒါမှတုံ့ပြန်မှုမမြန်တော့တုံ့ပြန်မှုအရှင်းမရှိမရှိမရှိတာလည်းပဲကြုံရတတ်တယ်ရှိပေမဲ့လို့တုံ့ပြန်မှုဟိုအချိန်ကြီးပြန်ပြီးတော့ထိမ့်သိမ့်နိုင်တယ်ဒါမှအေးချမ်းလို့ကောင်းလို့အဲ့ဒါလိုဖြစ်သွားတာပဲဒါမှအဲ့ဒါကနုတဲ့အစိတ်ဟာအတိညာဖြစ်ပြီဆိုလို့ရှိရင်ရင့်တဲ့သဘောဆိုတော့ခန္ဓာရှိလာတာပါပဲဒါပါပဲ အကြီးအကျယ်ခန္ဓာရှိလာပြီဆိုလို့ရှိရင်မိုးစရာနဲ့တွေ့လည်းပဲအဲစိတ်ပြတ်မှုစိတ်ဆိုးမှုမရှိမရှိလားပျော်စရာနဲ့တာယာစရာနဲ့တွေ့လည်းပဲပျော်မှုဝမ်းသာမှုတမဲ့မှုမရှိစိတ်ကလေးပဲမြတ်နေတာဟာပါပဲအဲ့ဒီခါမျိုးမှာစိတ်ရဲ့ခုခံအားတွေပေါ့လေတော်တော်ကြီးကောင်းသွားပါပြီဒီမှာအားဖြစ်ပြီးတာပေါ့လေအခုပြောခဲ့တဲ့ စိတ်စွမ်းအားတွေကသူတို့မဖြစ်လို့ရှိရင်အစွမ်းကလည်းပဲမလာပါဘူးသူတို့ဖြစ်ရင်ဖြစ်တဲ့လောက်စွမ်းရည်ကတက်လာပါတယ်ခုနချိန်အားဆိုလို့ရှိရင်အားအားကောင်းရင်ကောင်းသလောက်မတော်တဲ့စီစိတ်ဟာချော်ထွက်မတော်ဘူးဝိရိယအားလည်းအားကောင်းရင်ကောင်းသလောက်ယူခင်းအောင်စီရှိမှတိတ်စိတ်ရောက်အောင်ပို့ပေးနေတော့ခုနအစီအတအပိတ်ပင်တရားတွေကိုဖြစ်ခွင့်မပေးဘူး ပယ်ပြီးတော့ခုနစိတ်အင်အားစွမ်းအားတွေပေါ့လေစွမ်းအားတွေဖြစ်ရအောင်ဆိုတော့လမ်းဖွင့်ပေးတယ်သူကမကောင်းတာတွေပယ်ရှားပြီးတော့ကောင်းတာတွေပွားနေအောင်ဆိုတော့သူကလမ်းဖွင့်ပေးတယ်တတိမှာကစိတ်စဉ်ကိလေသာမဝင်ရအောင်ခုနအနှောက်အယှက်တွေမရင်မဝင်ရအောင်ဆိုပြီးတော့သူကပိတ်ဆို့ပေးတယ်အတိအကျသူတို့မှာတတ္တိလေးတွေရှိတယ်အဲ့ဒီတတ္တိလေးတွေအကောင်လို့ရတာတမာတိမှာက ဒီစိတ်ပြန်ကျဲမသွားအောင်လို့အာယုတစ်ခုတည်းမှာသူကစီယုံပေးတယ်စုစည်းပေးတယ်ပြန်ကျဲတာမရှိတော့ဘူးအဲ့ဒါလေးတွေကစိတ်ကန်နေစိတ်ကန်နေတာလေးတွေဖြစ်နေတော့အဲတစ်ချိန်နဲ့တစ်ချိန်အဲတမနစ်နဲ့တမနစ်ပေါ့လေတနာရီနဲ့တနာရီတည့်တည့်တည့်ပေါ့လေသူကအာရီပြည့်လာတတ်တယ်တော့အဲ့ဒါကိုဘာဝနာခေါ်တာပဲတိတ်ဆွမ်းအာရီထူးထူးခြားခြားကြီးပြည့်လာပြီဆိုရင် အောင်းထဲမှာစိတ်အလိုလိုတဲ့ပြီးတော့သဘောမှန်နေတဲ့အခြေခံအစားပြီးအစဉ်စဉ်တည်လာတာပဲအဲဒီခါကျတော့စိတ်ဟာအတိညာအစဉ်စဉ်ဖြစ်တော့ရင်းကျက်ရင်းကျက်လာတယ်ခန္ဓာရည်တွေတခါတည်းရှိလာတာပဲဒီမှာအဲ့ဒါပါပဲအဲ့ဒါလည်းပဲဘာဝနာခေါ်တာပဲတနိုင်ပြီးတော့ပြီဒီနေ့ဒါပဲရကြအောင်လို့နေကြပါဆက်ပြီးတော့ဟောရအောင်ဇော်ဒီမှာပါမနေ့ကဒုတိယ နိယနာတရားနဲ့အာဝရဏတရားပြောပြပြီးတော့ဒီနေ့ တတိယနိယနာနဲ့အာဝရဏတရားပေါ့ဒီအချိန်ရလို့ရှိရင်လည်းပဲကျန်တဲ့အပိုင်းတွေပါဆက်လက်ပြီးတော့ရှင်းလင်းပြသွားပါမယ်တတိယနိယနာထမြောက်ရေးတရားကတော့ အာလောကဆိုင်ရာခေါ်ပါတယ်အာလောကဆိုတာကအလင်းရောင်ပေါ့လေစင်ညာဆိုတာကတော့မှတ်သားခြင်းအလင်းရောင်မှာမှတ်သားခြင်းအလင်းရောင်နှလုံးသွင်းခြင်းပေါ့လေဒါပါပဲမှတ်သားခြင်းဆိုတာနှလုံးသွင်းခြင်းပါပဲနှလုံးသွင်းတယ်ဆိုတာလည်းပဲအလင်းရောင်ကြည့်တာပါပဲ အဲ့ဒါကနေရနဲ့တရားဝတိထွံ့မြောက်ရေးတရားပါပဲတိဏမေတာကတော့အနိယနာဝရဏတရားပါပဲတိဏမေတာဆိုတာအလုံးသိကြတဲ့အတိုင်းပေါ့လေဟွန်းစိတ်ရထိုင်မှိန်ခြင်းဟွန်းဒါပါပဲလေးလံလေးလံခြင်းပေါ့လေပြောလိုက်လို့ရှင်တော့ခုကလာပြောနေတဲ့ ကျင်းဤခြင်းပါပဲအဲဒါကတော့နေနာအနေရနာတရားကိုစီးတတ်တားပိတ်တတ်ဆိုရတဲ့အာဝရဏတရားပါပဲဒီမှာဒါကအာလောကစဉ္ညာအယရိုးရိုးအနေဒီပဲကို ယူဆခြင်းပါပဲသတိပဋ္ဌာန်ဥပဒနာနယ်ထဲမှာတော့အဲဒီလိုသမထာနီးအလင်းရောင်ကို ကြီးကျယ်လိုအပ်သလိုအလောကစင်ညာထင်လင်းစွာပြုပြီးတော့မှတ်သားခြင်းလို့ဆိုပါတယ်ဒီနေ့လင်းလင်းပြင်းပြင်းပြင်းပြင်းဖြစ်အောင်ပေါ့လေဒီမှတ်သားခြင်း အလောကတင်ညာလို့ယူထားပါတယ်အဲ့ဒါလည်းပဲရှိဥစွာမှတ်ထားဖို့ပါပဲကျန်ကမြတ်မှာတော့အလောကစัญญာအရိယနာနေယနာနဲ့ အလင်းရောင်ကိုနှလုံးသွင်းမှတ်သားခြင်းတနည်းအားဖြင့်ရှုကွင်းအာယုံကိုထင်လင်းစွာပြုပြီးတော့မှတ်ခြင်းသည်အရိယနာနိယနာဖြူစင်မိမြတ်သောပုဂ္ဂိုလ်တို့ရဲ့ထွက်မြောက်ကြောင်းတရားပါပဲရာရကြအာလောကဆညာယအရိယနိယတိနိယနာမြည်ခြင်းရဲ့အကြောင်းကတော့ အလောကဇင်ညာနဲ့အရိယာပုဂ္ဂိုလ်များအာဆင်းရဲမှထွေရောက်သွားကြလို့ပါပဲတဲ့။ဌိနမိတ်တာနိယနာဝရဏစိတ်ရဲ့ထိုင်မှန်ခြင်းလေးလံခြင်းပြင်းရခြင်းအဲဒီကတော့နိယနာဝရဏပေါ့နိထွေရောက်ရေးတရားကိုသူကစီဒတာပိတ္တဆိုတယ်လို့နိယနာဝရဏခေါ်ပါတယ် နိယနာဝရဏပြည်ချင်းရဲ့အကြောင်းကတော့အဲ့ဒီဌိနမိတာနဲ့ဌိနမိတာကပိတ်ထားဆုထားတထားလို့အလောကတင်ညာခေါ်တဲ့အရိယာတို့ရဲ့နိယနာတရားနားမလည်ကြတဲ့အတွက်ဌိနမိတာဟာနိယနာဝရဏမြည်တယ်လို့ကျမ်းဂန်များမှာပြထားပါတယ်နော်အလောကစင်ညာမှာအလောကအယ အယောင်နေဆိုတာကနေရောင်တို့လရောင်တို့ကျဲရောင်တို့ပေါ့လေဒါပဂတိအယောင်တို့ပေါ့ခုရိုးရိုးတရားစီမီရောင်ဒါတွေလည်းပဲပါပါတယ်ရေမှာယူနိုင်ပါတယ်အထူးသဖြင့်တရားအထုတ်လို့စိတ်ညီချေကင်းဝေးစင်ကြယ်ပြီးတော့အကြည်လင်တန်ရှင်းလာတဲ့အခါအထူးသဖြင့်ဥရိယဘိယညာပိုင်းလောက်ရောက်တဲ့အခါမျိုးမှာဘာဝနာအစွမ်းနဲ့ဖြစ်ပေါ်တဲ့ ဩဘာစခေါ်တဲ့အလင်းရောပေါ့လေအဲ့ဒါတွေလည်းအကုန်လုံးယူရပါတယ်အဲ့ဒီလိုအယောင်အလင်းတွေကိုပေါ့လေနှလုံးသွင်းခြင်းနှလုံးသွင်းခြင်းဟာဒါအလောကဆင်ညာပါပဲလက်တွေ့ရတော့ဒီအလင်းရောင်ကတော့အထူးမကြည့်ပေမဲ့လို့အထူးနှလုံးမသွင်းပေမဲ့လို့အလင်းရောင်ကိုယ်တိုင်ကိုကစွန့်ရည်တတ္တိရှိနေပါတယ်မောင်းနေလို့ရှိရင် စိတ်ကကြုံပြီးတော့ အလိုလိုပဲထိုင်းတယ်လို့မှိုင်းတယ်လို့စိတ်အားရော့တယ်လို့ပေါ့လေပြင်းတယ်လို့ဖြစ်သွားတတ်တယ်မှာအလင်းရောင်လေးရှိနေလို့ရှိရင်စိတ်ကလန်းဆန်းနေတော့စိတ်ကလေးကလန်းပွင့်နေတော့တာပဲနော်ဒီတော့သူကိုယ်၌ကိုကအလင်းရောင်ဟာစွန့်ရည်တတ္တိရှိပါတယ်အထူးတလည်းအလင်းရောင်နှလုံးသွင်းပြီဆိုရင်တော့ဒီကိုလင်းရောင်အစွမ်းပေါ်မှာစိတ်စွမ်းပေါင်းစပ်ပြီးတော့ထည့်လိုက်တယ်ဆိုတော့ပုံမူပြီးတော့ စိတ်ဟာပွင့်လင်းလန်းဆန်းပြီးတော့သွားတော့တာပါပဲတော့အဲလိုပွင့်လင်းပွင့်လင်းလန်းဆန်းနေတဲ့အခါမှာစိတ်ရဲ့ထိုင်မှန်မှုရော့ရဲမှုပြင်းရမှုဆိုတာမပါတော့ပါဘူးဘာဖြစ်လို့လဲဆိုတော့စိတ်ကနိုးကြဖြတ်လာနေတာဆိုတော့မဝင်နိုင်တော့ဘူးဒီမှာဘုရားလက်ထက်တော်ကာလကတတ္တပံဖြစ်ပြီးတဲ့ရှင်မောကလံ အထက်မဲ့ဖို့တရားသူရရှိရေးအတွက်ဆက်လက်အားထုတ်ရမှာစိတ်ရထိုင်မဲ့မှုယော့ရဲမှုပြင်းမှုတွေဖြစ်လို့ငိုင်မြည်လာတဲ့အခါဘုဒ္ဓကိုယ်တိုင်ရှင်မောဂလန်ထံကြွရောက်ပြီးတော့ငိုင်မြည်နေနေတရားခုနှစ်ပါးထဲမှာအလောကဆင်ညာပါလာပါတယ်အလင်းရောင်ကိုနှလုံးသွင်း မှတ်ခြင်းဆိုတာမှတ်သားခြင်းဆိုတာပါလေတနည်းအားဖြင့်ရှုခွင်းအာယုံကိုထင်လင်းစွာဖြစ်ပြီးတော့နှလုံးသွင်းခြင်းမှတ်သားခြင်းဆိုတာပါလေအဲဒီလိုဟောရပါတယ်အဲဒီနည်းတွေကိုရှင်မကုလကိုယ်တိုင်အတုံးချလို့ငမီးမှုတွေကြော်လွန်ပြီးတော့လေအထက်မဲ့ဖို့တရားသူတွေရပြီးတော့ယဟန္တာဖြစ်သွားပါတယ်အဲဒီတော့အထိစွန့်ရည်တတ္တိရှိပါတယ်ဒီမှာအလောကဆင်ညာ ဒီတော့အခုပြောခဲ့တဲ့အလင်းအယောင်တို့ဆင်ခြင်ခြင်းဖြင့်အိတ်ချင်ငံမြည်ခြင်းအကြောင်းဖြစ်တဲ့ဌိနမိတ်တစိတ်ထိုင်းမှိုင်မှုကိုပယ်ဖြောက်နိုင်ပါတယ်စိတ်ထိုင်းမှိုင်ပြီးတော့အိတ်ချင်ငံမြည်တဲ့အခါမှာအဲ့ဒီအာလောကစင်ညာနဲ့ပယ်ဖြောက်ပြီးတော့ဥပဒနာဖြစ်ပွားစီရပါတယ်ဖြစ်ပွားစီသင့်ပါတယ် ဒီလိုပွားစေခြင်းဖြင့်နောက်ဆုံးချမ်းသာအစီဖြစ်တဲ့အနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ဆင်းရဲမှထွမြောက်နိုင်တဲ့အတွက်အာလောကစင်ညာဟာအရိယာတို့ရဲ့ထွမြောက်ကြောင်းနေရနာမိတယ်လို့အာတို့ချက်ပြီးတော့နားလည်ဖို့ပါပဲအဲ့ဒီအပြင်ရှုခွေရုပ်နာတို့ကို ပေါ်လွင်ထင်ရှားအောင်ပြုပြီးတော့ နှလုံးသွင်းရှုမှတ်ခြင်းကိုလည်းပဲအခုလိုသတိပဋ္ဌာန်ဥပဒနာအရာမှာအာလောကတင်ညာလိုလည်းပဲဆိုသင့်ပါတယ်ဝရင်ထွေရှားစွာမှတ်နိုင်တဲ့အခါမှာအိတ်ချင်းငိုင်မြင်းမှုစိတ်ထိုင်းမဲမှုလေးလံမှုပြီးမှုတို့ဟာကင်းပြောက်သွားကြပါတယ်နော် ရှုခွင့်အာယုန်တွေကိုပေါ်လွင်ထင်ရှားစွာပြုပြီးတော့အထုတ်ရမယ်ဆိုရမှာတမယိုကြအတိုင်းကတော့အထုတ်လို့မဖြစ်ပါဘူးဟွန်းစိတ်အားဖြည့်ရပါတယ်စိတ်အားဖြည့်ရမှာဝိတက်နဲ့ဝိရိယဟာသိအရေးပါပါတယ်ဝိတက်ကရှုခွင့်အာယုန်နဲ့ရွယ်စုချိန်ပေးတဲ့သဘောပါပဲနော်ဟွန်းရွယ်လည်းထားရမယ်စူးစူးစိုက်စိုက်လည်းရှိရမယ် ဇန်သဘောပါရတယ်ဓမ္မဝိရိယကတော့နိုးချတက်ကြွဖြက်လက်တဲ့သဘောလေးရှိနေရမှာစိတ်ကအဲ့ဒီစိတ်ဆွမ်းအားတစ်ခုဟာဒီနာမိတာနှိမ်နေရမှာအလုံးကိုအရေးပါပါတယ်သူကတော့ဝိတက်ကိုကြံ့ကြံ့မြတ်မှာပြထားတာစိတ်ကို ကျုပ်နေတဲ့စိတ်ကိုငုံနေတဲ့စိတ်ကိုထိနမိတအစွမ်းနဲ့ကျုပ်ငုံနေတဲ့စိတ်ကိုသူကပြန့်ပြန့်ပြူးပြူးကာကာဆွန့်ဆွန့်လန်းဆအောင်ပြုတတ်တဲ့ဆွမ်းရည်စသည်ရှိတယ်တဲ့လို့ဆိုရတယ်သူကတော့ဟုတ်တယ်လေအာယုတစ်ခုကိုစိုက်ပြီးတော့ကြည်နေတဲ့အခါပေါ့ချိန်ပြီးတော့စိုက်ကြည့်နေတဲ့အခါမှာငါကကျုပ်ငုံပြီးတော့ မလမ်းဆန်းဖြစ်နေတဲ့စိတ်ကလေးဟာတခါလေလမ်းဆန်းပြီးတော့ပုံမှန်ကာကာပေါ့လေလန်းလန်းဆန်းဆန်းဖြစ်လာတာအမှန်ထင်ရှားပါတယ်ဓမ္မရာယအဲ့ဒါဟာဌိနဗိဒရဲ့အဲသူကဖြောင်းရောင်ဆိုင်ခြင်းပဲတရားလေးဖြစ်ပါတယ်အဲ့ဒါသိအရေးကြီးပါတယ်သူကပြီးတော့တစ်ဖက်ကလည်းပဲနှိုးချမှုမရှိဘူးပြီးတော့ အဲတက်တက်ကြောကြောလည်းမရှိဘူးဖြက်ဖြက်လက်လက်လည်းမရှိဘူးဆိုလို့ရှိရင်တော့ဒါလည်းမရသေးဘူးအဲတော့တစီနိုးကြနေရပါစိတ်ဟာနိုးကြပြီးတော့လှုပ်လှုပ်ရှားရှားဟိုလေဒီမှာပူပူနွေးနွေးလှုပ်လှုပ်ရှားရှားလည်းဖြစ်နေရမယ်ဒါပဲအဲတော့လန်လန်ဆန်းဆန်းလည်းဖြစ်နေရမယ်ဒီမှာဖြက်ဖြက်လက်လက်ဖြက်ဖြက်လက်ဖြစ်အလက်ဖြစ်နေရမယ်အများရမယ်အဲ့ဒါမျိုးကရပါတယ် လက်တွေ့သဘောနဲ့ပြောလို့ရှိရင်ပေါ်လာတဲ့ရှုခွင်းအာယုံနဲ့ရွယ်စုပြီးတော့ထားရမယ်ရှုခွင်းအာယုံစီရှိမှတ်တဲ့စိတ်တစေရောက်သွားအောင်လို့အားစိုက်ပြီးတော့တွန်းပို့ရမယ်အဲ့ဒီစိတ်ဆွမ်းအားလေးအမြဲတစေရှိနေမှရှုခွင်းအာယုံနဲ့ထိတိမိမိပုတ်တိုက်တဲ့ကဲ့သို့ဖြစ်ပြီးတော့ဇန်တမျိုးဇန်ငါတမျိုး ပေါ်လာနိုင်ပါတယ်ဓမ္မအဲ့ဒီတော့မှ စိတ်ဟာ ထိုင်မဲ့ရာကနေပြီးတော့ကျုံရာကနေပြီးတော့ငုံရာကနေပြီးတော့ပွင့်ကားလန်းဆန်းပြီးတော့ဗောလေဒီနာမီတာတွေကိုပယ်ဖြစ်နိုင်ပါတယ်ဘုရားကိုပဲပေါ်လွင်ထင်ရှားစွာအာအမှတ်သားပြုခြင်းလို့ဒီလိုဆိုပါတယ်အခုခေတ်တချို့တရားထိုင်တဲ့ပုဂ္ဂိုလ်တွေခန္ဓာကိုယ်တက်တာအောင်ဤမျိုးမျိုးနဲ့ ချမ်းသာကိုပြုပြီးတော့စိန်ကြကြထိုင်တဲ့အခါမျိုးမှာတက်တာနေတော့တိတ်ပြီးတော့အာမဆိုင်ခြင်းဘူး။ငကောလည်းပဲကိုပင်မမှာ ကိုနာမှာအဲဒီလိုစိုးရိမ်မှုတွေကလည်းရှိနေပြီဆိုလို့ရှိရင်တော့ပို့ပြီးတော့အာမဆိုင်တဲ့သဘောဖြစ်တတ်ပါတယ်။ပြီးတော့ဖောင်းနေပိနေဖောင်းနေပိနေတဲ့အဆိုးလောက်သာရှိပြီးတော့ချိန်သားကမကြိုက်ဘူးဆိုလို့ရှိရင်တော့ခဏလေးစိတ်ဟာ ထိုင်မှိုင်ပြီးတော့ကျုံပြီးတော့အဲ့ဒါမှဒီနာမီတာတွေဝင်လာတာပဲတဆက်ဆက်နဲ့ငိုက်နေတော့တာပါပဲဒီမှာဒီတော့တင်းတင်းလင်းလင်းပြုတ်ပြီးတော့ပြီးပြီးပြင်းပြင်းအထုတ်နိုင်အောင်ခုနစိတ်ဆွမ်းနှစ်ခုကိုအားပေးတဲ့အနေမျိုးရောက်အောင်လှုပ်ဖို့သိလိုအပ်ပါတယ်ဒီမှာစိန်ကြကြနဲ့တရားအထုတ်လို့ကတော့ ဘယ်တော့မှမရဘူးဆိုတာပဲအဲ့ဒါတစ်ချက်ချက်တွေ့ထားဖို့ပါပဲခုနစောစောဘင်းကပြောခဲ့တဲ့စိတ်ဆွမ်းအားနှစ်ခုအညီအမျှဖြည့်ဆွမ်းပြီးတော့မှတ်လို့ရှိရင်ရှုခွင့်အာယုံကလည်းပဲအလုံးကိုပဲပေါ်ပေါ်ထင်နေပေါ့လေပြတ်သားစွာတွေ့ရတော့တာပါပဲอืมအဲ့လိုအပိုင်းရောက်လာပြီဆိုလို့ရှိရင် နေရောညပါပဲအခါခါသိအိတ်ရှင်မှုထိုင်မဲမှုမရှိဘဲနဲ့အမြဲစိတ်ကြည်လင်ပြီးတော့နေတတ်ပါတယ်ရှုမဘုံကိုဆွတ်လွတ်ပြီးတော့အိပ်ပေမဲ့လို့အိပ်မပြောနိုင်ပဲလည်းပဲဒီလိုလည်းပဲဖြစ်နေတတ်ပါတယ်ပြီးတော့ထင်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့အာယုန်တိုင်းရှုခွင်းအာယုန်တို့ကိုလည်းပဲအလိုလိုပဲရှုမှတ်လေသာရှုမှတ်လေသာဖြစ်ပြီးတော့နေတတ်ပါတယ် ဒါကြောင့်ရှုခွင့်ယုံနာအာယုန်တွေကိုထင်လင်းစွာနှလုံးသွင်းနိုင်ခြင်းဆိုတဲ့ဒီအလောကတင်ညာနဲ့အလောကတင်ညာနဲ့လည်းပဲဌိနမိတာကိုပယ်ဖြောက်နေနေပြီးတော့ဝိပဿနာညာအစဉ်စဉ်တရားမှတစ်ဆင့်ဆက်ပြီးတော့မိညာအစဉ်စဉ်တွေကိုပွားစီပြီးတော့ဗောလေဟိုဆင်းရဲမှထွမြောက်နိုင်ကြတယ်လို့ဆိုပါတယ်ဒါကြောင့် ထင်လင်းစွာရှုမှတ်ခြင်းဟာလည်းပဲအရိယာပုဂ္ဂိုလ်တို့ရဲ့ထွက်မြောက်ကြောင်းနေရနာလို့လို့ဆိုထားပါတယ်ဒီတော့အချင်းငိုင်မြည်ခြင်းအကြောင်းဖြစ်တဲ့ထိုင်းမိန်ပြီးမှုဒီဌိနမိတာနှိနေမှာအာလောကစဉ္ညာအယနီးနှနှရှိတယ်လို့ဒီလိုဆိုရမှာပေါ့လေတိရိုးရိုးအလင်းကြောင်ကို နှလုံးသွင်းမှတ်သားခြင်းဖြင့်ဖြောက်ဖြက်ဖြစ်ဖို့ ਨੇ ဝိပဿနာအရာမှာလက်ငင်းပေါ်တဲ့ရှုခင်းအာယုန်တွေကိုထင်လင်းစွာ ပြပြီးတော့ချိန်သားကြိုက်စိတ်အားစိတ်ဒီစိတ်ဆွမ်းနှစ်ခု ဖြည့်တင်းပြီးတော့ရှုမှတ်နှလုံးသွင်းခြင်းဆိုတာပါလေအဲ့ဒီနီးနီးမှတ်ထားဖို့ပါပဲအဲ့ဒီနီးနီးတွေကတနည်းနည်းကိုသိတယ်လို့အတုံးချတတ်တဲ့ပုဂ္ဂိုလ်ဟာ ခုနထိုင်ပိုင်ပြီးအကြောင်းဌိနမိတာကိုတော့အပေါ်စီးအသာစီးရနေတော့တာပဲအချင်းငယ်ကြီးချင်းအကြောင်းဖြစ်တဲ့ထိုင်ပိုင်ပြီးမှာလည်းပဲဌိနမိတာပါပဲအချင်းမှုမရှိပါပဲလေခင်ဗျအခုလိုထက်တန်းစားဖြစ်တဲ့တရားတွေရှိမှရေးမှာ ပေါ်တိုင်းအာယုမလွတ်တမ်းရှုမှတ်ရံပေါ့လေတက်တက်ပြီးထိုင်မဲမှုကလည်းပဲဌိနမိတ်မိတာပါပဲဒီဌိနမိတ်ဟာအလောကတင်ညာကိုတားမြစ်တတ်တာမို့လို့နိယနာဝရဏမိပါတယ်သူ့ကိုမဖြစ်အောင်လည်းပဲဆေးရအပြည့်ထည့်ပြီးတော့ အမြဲမပြတ်ဆွဲမြဲစွာရှုမှတ်ပြီးတော့တကယ်လို့ပေါ်လာပြီဆိုလို့ရှိရင်လည်းပဲအထူးခုနတင်းတင်းလင်းလင်းပြီးပြီးပြင်းပြင်းဖြစ်အောင်ပြီးတော့ရှုမှတ်သူ့ကိုလည်းပဲဆွဲဆွဲမြဲမြဲကင်းပြောက်သွားတဲ့အထိရှုမြတ်ပယ်ဖြောက်ပြရပါတယ်စိတ်စင်ကြယ်တန်ရှင်းရေးဖွံ့ဖြိုးတိုးတက်ရေးနဲ့အတိညာဏ် အစဉ်စဉ်ဖြင့်ထွန်းရေးအခုလိုအစဉ်မြင့်တဲ့တရားတွေအထုတ်ရမှာအဲတက်တက်တန်တာနဲ့တက်တက်ကြွကြွနဲ့နုနုကြားကြားနဲ့အထုတ်နိုင်ရေးအတွက်ဘုရားမြတ်စွာကစကားလေးတစ်လုံးထိတိယောက်သုံးထားတာရှိပါတယ်အဲ့ဒါကတော့အတ္တန္တိတောဆိုတာပါအတ္တန္တိတော အတ္တန္တိတာဆိုတာကမပြင်းမရည်ပဲဆိုတာပါလေကံမြင့်မှုတွေဝင်လို့ဌိနမိတ်ဖြစ်ပေါ်ပြီးတော့ပြင်းတာကတစ်မျိုးတချို့ကဘာမှမလုပ်ချင်တဲ့ပြင်းတာကတစ်မျိုးရှိပါတယ်ဒီအတ္တန္တိတော်အရာအဲ့ဒီနှစ်မျိုးလုံးယူရပါတယ်သူကတော့အခွင့်အရေးကိုခုနပြောသလိုပေါ့လေစိတ်စွမ်းနဲ့ဉာဏ်စွမ်းအားတိုးတက်ရေးအတွက် လေ့ကျင့်ရတဲ့အခုလိုအဆင်မြင့်တဲ့လုပ်ငန်းပြုလုပ်ရမှာပေါ့လေအဲ့ဒီအပြင်းမျိုးအဲ့ဒီအပြင်းမျိုးကအလွန်ကြီးကျယ်တဲ့အားကောင်းတဲ့အဖြစ်စီးတရပါပဲအနိကဆုံးနှိမ့်ဆက်လျက်ရှိနေတဲ့ရန်သူအတွင်းရန်သူလို့လည်းဆိုရပါတယ်အဲ့ဒီအပြင်းရှိသူဟာဘာဝနာမှုကိုမပြုတ်လို့ပါဘူး ပြုပေမဲ့လို့တင်းတင်းရင်းရင်းပေါ့လေတက်တက်ကြွကြွနူးနူးကြားကြားကျိုးကျိုးဆာဆာအတ္တတိရောလည်းမပြုတ်နိုင်ဘူးမပြုတ်နိုင်တော့တမာတိတို့ဉာဏ်တို့ရတဲ့အထိခီးရောက်အောင်ပေါ့လေပေါက်ရောက်အောင်လည်းပဲအာမထုတ်နိုင်ဘူးဒါကြောင့်မလို့ဒီအစီတာဟာအလုံးကိုအနှောက်အယှက်တရားဖြစ်တယ်လို့အဲ့ဒီအနှေက်အယှက်တရားကင်းအောင်ဘုရားမြတ်စွာက အတ္တန်တီတောဆိုတဲ့စကားလေးဒီမှာသုံးထားပါတယ်အမှန်ကောင်းပါတယ်ဒီမှာတော့ငါကဇိမ်ကြကြနဲ့ချမ်းချမ်းသာသာအထုတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်အဲ့ဒီတရားကအလိုနှိမ့်ဆက်တယ်ဟွန်းအကြီးအကျယ်အာကောင်းပါကောင်းတွေကိုခါရဲဟိုဖြစ်စည်းတာပဲသူကအနိကဆုံးနှိမ့်ဆက်တဲ့ယံသူပဲသူကအဲ့ဒါကိုမဖြူဖြိုက်နေတဲ့ပုဂ္ဂိုလ်ဟာ15ရဲ့အာထုတလအာထုနှစ်လအာထုဘာမှမထူတော့ဘူးတမာဒီတို့ ညံလို့လည်းဘာဖြစ်တော့ဒီကြားထဲလည်းအခက်ခဲလေးတွေရှိလို့ရှိရင်အပြင်းထူတဲ့အခါဆိုပိုးဆိုးတာပဲတော့အဲ့ဒါသိဆိုတယ်ဒီဌိနမိတာကိုနည်းနည်းပို့ပြီးတော့ပေါ်လွင်ရအောင်ဆိုပြီးတော့ပြန်ရှင်းလင်းပါဦးမယ်ဌိနကို ကြံ့ကံများမှာသူ့တဘာဝလက္ခဏာဖော်ပြထားတယ်အနုစာဟသဟဏနတာလို့ဆိုထားပါတယ် အနုဆာနာဆိုတာကအာစွမ်းမထုတ်တာအခက်ခဲတွေ့မှာအခက်ခဲကိုလည်းရင်ဆိုင်ရမှာယွန့်တာတွန့်တာမလွဲသာလို့ခက်ခဲနဲ့ရင်ဆိုင်လာပြီဆိုလို့ရှိရင်ခံနိုင်စွမ်းမရှိတာအဲ့ဒါအနုဆာခေါ်ပါတယ်ဒါတော့ ကြိုပြီးတော့လည်းခက်ခဲကိုလည်းပဲကြောက်တယ်ခက်ခဲနဲ့တွေ့ရလို့ရှိရင်လည်းအန်ကျိတ်ပြီးတော့ကြော်လွန်တဲ့အထီလည်းပဲအစွမ်းမထုတ်ဘူးစိတ်ကတွန့်သွားတာကြောက်တယ်ဆိုရင်တွန့်သွားတော့ပါပဲစိတ်ကကျုံသွားတော့ပါလားဟာပေါ့ပြီးတော့ဒီစကားအရဆိုလို့ရှိရင်အာစွမ်းမထုတ်တွတ်ဆုပ်သောစိတ်ရဲ့ဖြစ်ကြောင်းစိတ်ရဲ့ဖြစ်လို့ဒီလိုကျမ်းဂန်များမှာပြထားပါတယ်အဲ့ဒါဝင်လာပြီဆိုလို့ရှိရင်တော့စိတ်ဟာ ထိုင်ကြသွားတော့ရော့ရဲဖြစ်သွားတော့ခါတယ်ကျုံသွားတော့တာပဲလန်းလန်းဆန်းဆန်းမရှိတော့ဘူးတမအဲ့ဒါကိုပဲအခုခေတ်တော့လေးစီပြင့်တယ်လို့ခေါ်တာပါပဲတမအဲ့ဒီခါမှာစိတ်ဟာနှုတ်နှုတ်နဲနဲပါလေအာထိနာပြီထိနာကကောနာအားနဲ့ဝင်ပြပြီးတော့သူကလွှမ်းမိုးသွားတာပဲသူကလွှမ်းမိုးသွားတော့စိတ်မှာအားမရှိဘူးဆိုတော့ ဒီခန္ဓာကိုယ်အရိယပုဂ္ဂိုလ်လည်းပဲထိုင်းနေတဲ့အရိယပုဂ္ဂိုလ်လေသူကဆောင်းမထားနိုင်တော့ဘူးတဆက်ဆက်နဲ့တခါတည်းငိုက်တော့တာပဲတော့အဲ့လိုဖြစ်လာတာပဲတော့ဒါထိနာမီတာရဲ့အေးစိတ်အားနဲ့ကိုပြုပြီးတော့ဒီထိုင်နေတဲ့အရိယပုဂ္ဂိုလ်လည်းပဲမထိတ်နိုင်ဘူးပေါ့လေတော့အဲ့လိုတဆက်ဆက်ဖြစ်လာပြီဆိုလို့ရှိရင်တော့သူ့မှာထိနာဟာဝင်နေပြီဆိုတာသိထင်ရှားပါတယ်တော့ ဆိုတော့ဌိနမိတ်တော်ဝင်လာတဲ့ခါမှာစိတ်ကိုကျင်းဆဲသလိုလည်းဖြစ်နေတာပဲလွန်မိုးတယ်သူကတော့စိတ်အားမရှိအောင်ပြုလုပ်တတ်တယ်စိတ်ကိုကြုံအောင်ပြုလုပ်တတ်တယ်နောက်ဆုတ်သွားအောင်ပြုလုပ်တတ်တယ်ပြီးတော့ခန္ဓာရည်မရှိအောင်လည်းပြုလုပ်တတ်တယ်ပြင်းကြောဆွဲအောင်လည်းပြုလုပ်တတ်တယ်ပြီးတော့စိတ်အာယုံပေါ်မှာပြက်မြန်ပြူးပြူးမဖြစ်အောင် စုသွားအောင်ခဲသွားအောင်ပြစ်သွားအောင်ချွဲသွားအောင်ပြုလုပ်တတ်တယ်အဲ့ဒါဒီပါပြစ်ချွဲကြီးဖြစ်သွားတာပဲဒီမှာထောပါမရအေးနဲ့တွေးတဲ့ခါကျတော့ပြင်းတွဲတွဲကြီးပြစ်ချွဲကြီးဖြစ်တော့နောက်ဆုံးခဲသွားတယ်ကြံ့ကြံ့တန်းတန်းကြီးဖြစ်သွားတာပဲဒါမှလို့ငိုင်မြည်နေတဲ့ပုဂ္ဂိုလ်သွားပြီးတော့ကိုကမမင်းမငိုင်မြည်ရအောင်သွားပြောလို့ရှိရင်စိတ်ဆိုးတယ်စိတ်ကကြမ်းသွားတာကိုသူကတော့ဒီမှာသူဒီလိုလေးပြောရမလားဆိုပြီးတော့ဒီမှာစိတ်ဆိုးတတ်တယ်သူကတော့ တော့မြအေးနဲ့တွေ့တဲ့ခါကျတော့ခဲပြီးတော့ကြမ်းသွားတယ်လို့စိတ်တလည်းကြမ်းသွားတာပဲလို့ဖြစ်တတ်တယ်ပြောတာလည်းအဲလိုသူ့ရဲ့တရုပ်တွေကိုကြံ့ကံများမှာဖော်ထားပါတယ်ကွာခဲနေတဲ့ထောပအေးပြောသွားဖို့ရတော့အပူပေးရတယ်အပူပေးလို့ရှိရင်တဖြည်းဖြည်းခဲရကနေပြီးတော့ပျော်ပြီးတော့နောက်ဆုံးအေးဖြစ်သွားတာပဲဒီတော့စိတ်ပြည့်ချွဲခဲမှု ခိဏသဘောကိုပျော်သွားအောင်ဖြူဖြတ်နိုင်တာကတော့ဒီဝိရိယတိတ်အရေးကြီးတယ်ရဲရဲနဲ့ဝိရိယပေါ့လေဒီမှာအာတာပဝိရိယဆိုတာအာတာပဆိုတာအပူတပြင်းအာထုံမှုအပူတပြင်းတင်းတင်းအာထုံမှုပေါ့လေဒီမှာပေါ်တိုင်းအာယုအသေးဖွဲလေးတွေကအစပေါ့လေမလွတ်တတ်မှတ်နိုင်ရေးအတွက်နှုတ်ကြတက်ကြွဖြတ်လက်ပြီးတော့နေရတာခါတယ်အဲ့ဒီဟာအပူတပြင်းအာထုံမှုခေါ်တယ် အဲလိုအပူပေးလို့ရှိရင်စိတ်မှာအပူဓာတ်တွေရနေတော့ဒီနာမီတာဝင်ပြီးတော့စိတ်ဟာပြစ်ချွဲချွဲကြီးခဲပြီးတော့မသွားတော့ဘူးဒီမှာဟုတ်ပါဘူးမိဒ္ဓကိုတော့အတ္တတိဝိကာတတာလို့ဒီလိုအနဲ့ဖော်ထားပါတယ်အတ္တတိဆိုတာကတတ္တိကင်းမဲ့ခြင်းပေါ့လေဝိကာတဆိုတာပင်ပန်းခြင်း တတ္တိကင်းမဲ့ခြင်းဒီပဲလေကုန်ခန်းခြင်းဒီပဲလေပင်မတာပါပဲဓမ္မအိတ်ရှင်မူရူဖြစ်တဲ့အခါမျိုးမှာဆိုလို့ရှိရင်ဒီဘယ်အလုံးမျိုးမဆိုပါလိပြုတ်ဖို့ရာအတွက်တတ္တိတွေကုန်သွားပြီအဲ့ဒီတတ္တိကုန်ခန်းခြင်းကိုပါဠိလိုအတ္တတ္တိလို့ဆိုရတယ်ဓမ္မအဲ့ဒီတတ္တိကင်းခြင်းဟာစိတ်ရဲ့ အဲစိတ်ရဲ့အဲအခြေအနေပေါ့လေစိတ်ရဲ့အခြေအနေဆိုတော့စေတသိက်တရားခေါ်တာပါစေတသိက်တရားရဲ့ပင်ပန်းခြင်းပါပဲဒီမှာအဲ့ဒါဟာမိဒ္ဒပါပဲပြီးတော့မိဒ္ဒဆိုတာဟာတတ္တိအစွမ်းကုန်ခန်းလို့ပင်ပန်းတဲ့သဘောတဲ့အဲ့လိုဆိုပါတယ်ဒီမှာဌိနက အာစွမ်းမထုတ်ဖဲနဲ့စိတ်တည်ကြုတ်နေတဲ့သဘောမိတ္တကတတ္တိစွမ်းကုန်ခန်းပြီးတော့ပင်မတဲ့သဘောပေါ့လေအဲဒီလိုကြံ့ကန်များမှာသူတို့ရဲ့တရုပ်ဖော်ပြထားပါတယ်နော်သတိပဋ္ဌာန်ရဲ့အကျိုးသွားကိုကောင်းကောင်းကြီးသိနာလေလို့ယုံကြည်ရဲ့အပြည့်ရှိပြီးတော့ဒီအကျိုးသွားတွေကိုတကယ်ရလို့တဲ့ဆန္ဒပြင်းပြသူဟာရဲရဲနဲ့လုံလဝရိယအာတပလုံလဝရိယဟာ အမှန်ကောင်းတတ်ပါတယ်တရားဝင်စားတဲ့ကိုကအတ္တဘလုံးလောက်ကြီးအကောင်းတတ်ပါတယ်အပူတပြင်းအထုတ်မှုဆိုတာရှိပါတယ်အမြဲတစေပေါ်တိုင်းအာယုံကိုမလွတ်တတ်မှနေအောင်ဒီကအားဆိုင်နေတာပေါ့လေစိတ်အပူပေးနေတာအဲလိုအားဆိုင်ပြီးတော့ရဲရဲနဲ့ကြိုးစားတဲ့ယောဂီပုဂ္ဂိုလ်မှာတော့ဌိနဗိဒဟာအရှင်းမဝင်တတ်ပါဘူးဝင်ပေမဲ့လို့တက်တာပါလေ ရှုမှတ်မှုနဲ့ဖြေပြောင်းလိုက်လို့ရှိရင်တခဏလေးပဲဒါတွေပြောက်ပြီးတော့ခုနအလောကတင်ညာတွေပေါ်တိုင်းအာယုံပေါ့လေမလွတ်တတ်မှတ်နိုင်ရေးမှာအာယုံလည်းပဲကြီးကြီးလင်းလင်းပြီးပြီးပြင်းပြင်းဖြစ်ပြီးတော့ပေါ့လေအဲတွက်လက်စွာနဲ့ပေါ့လေအားထုတ်လို့ကောင်းတော့တာပါပဲအဲ့ဒီပုဂ္ဂိုလ်ကတော့တခဏလေးပဲတမာတိလူညာလူတွေဖြစ်တတ်ပါတယ်ဒီမှာအဲ့ဒီတိုင်းပဲ